ခန်းကြီးကိုအငယ်1မှ9သို့တော်လည်းဒုက္ခဆင်းရဲခြင်းကိုခံရသောပြည်သည် နောက်မှမှုံမိုက်နှင့်ကင်းလွတ်လိမ့်မည်ဇာဘူးလုံခရိုင်နှင့်နတ်တလိခရိုင်ကိုအထက်ကရှုံချတော်မူတော်လဲနောက်တဖန်အိုင်နာလျှောက်တော်လန်းယော်ဒန်မြစ်တစ်ဖက်တပန်းမျိုးသားနေရာဂါလိလဲပြည်ကိုဂုံတရေနှင့်ပြည့်စုံစေတော်မူ၏မောင်မိုက်ထဲမှတွာလာသော လူများတို့သည်ကြီးစွာသောအလင်းကိုမြင်ရ၍ သေမင်း၏နိုင်ငံအရေးတွေရှိနေသော သူတို့၌အလင်းပေါ်ထွန်းလျက်ရှိ၏။ကိုယ်တော်သည်အမျိုးသားတို့ကို များပြားစေ၍၊သူတို့၏ဝမ်းမြောက်ခြင်းကိုတိုးပွါးစေတော်မူ၏။စပါးကို စုသိမ်းရာကာလ၌ဝမ်းမြောက်သကဲ့သို့၎င်း၊လုယူသောဥစ္စာကိုဝေသောသူ၌ဝမ်းမြောက်သကဲ့သို့၎င်း၊ရှေ့တော်၌သူတို့သည်ဝမ်းမြောက်ကြပါ၏။အကြောင်းမူကား၊မိဒျန်လက်ထက်၌ပြုတော်မူသကဲ့သို့ ကိုယ်တော်သည်သူတို့ထမ်းရသောတဘိုးကြော၌ခံရသောဒုက္ခကို၎င်းညှင်းဆဲသောသူ၏လှန်တံကို၎င်းချိုးတော်မူပြီးစစ်တိုက်သောသူရဲ့၏ခြေစွပ်နှင့်အသွေးလူသောအဝတ်တစားရှိသမျှတို့သည်မိရှုဖို့မိစာဖြစ်ရကြလိမ့်မည်အကြောင်းမူကားငါတို့အဖို့သူငယ်ကိုဖွမ်းမြင်၏ငါတို့အားသားကိုတနာတော်မူ၏ထိုသူသည်အုပ်ဆိုးခြင်းအာနာစက်ရှိလိမ့်မည် နာမတော်မူကားအံ့ဩဖွယ်တိုင်ပင်ဘက်တကူးကြီးသောဘုရားသခင်သာဝရအဖငြိမ်သက်ခြင်းအရှင်ဟု ခေါ်ဝေါ်သမုတ်ခြင်းကိုခံတော်မူလိမ့်မည်ဒါဝိမင်း၏ရာဇပလင်ပေါ်မှာထိုင်၍နိုင်ငံတော်ကိုနောင်ကာလအစင်မပြတ်တရားတော်အတိုင်းဖြောင့်မတ်စွာစီရင်၍အမြဲတည်စေတော်မူမည်အကြောင်းအာနာတော်တိုးတက်ခြင်းနှင့်ငြိမ်သက်တော်မူခြင်းသည်နေဆအမြဲရှိလိမ့်မည် ကောင်းကင်ဘုရားရှင်သာရဖျားသည် အလိုတော်အားကြီး၍ထိုအမှုကိုပြီးစီးစေတော်မူလိမ့်မည်အငယ်ရှိမှ၁၉သာရဖျားသည်ဗျာဒိတ်တော်ကိုယာကုပ်အမျိုးသို့လွှတ်၍ဣဒေလအမျိုးအပေါ်မှတက်ရောက်စေတော်မူ၏အုံယိုးပြိုတော်လဲစစ်တော်ကြောက်နှင့်တည်ပြန်မည်တဖန်းပင်များကို ခုတ်လဲတော်လဲသူတို့အရာ၌အာရစ်ပင်များကိုစိုက်ထားမည်ဟု မာန ကြီးမားထောင်လွှားသော ရှမာရိမြို့သားမှစ၍ဧဖရိမ်လူအပေါင်းတို့သည်သိရကြလိမ့်မည်။ထာဝရဘုရားသည်လည်းထိုသူတို့တဘက်၌ရေဇိန်မင်း၏ရန်သူတို့ကိုချီးမြှောက်၍ဧဖရိမ်မြို့၏ရန်သူတို့ကိုထစေတော်မူသဖြင့်၊ရှေ့၌ကားရှုရိလူ၊နောက်၌ကားဖိလိတ္တိလူတို့သည် ပစပ်ဟ၍ဣသရေလအမျိုးကိုကိုက်စားကြလိမ့်မည်။ သို့တော်လည်းအမျက်တော်သည်မငြိမ်းလက်တော်သည်ဆန့်လျက်ရှိသေး၏ဤလူမျိုးသည်ဒဏ်ခတ်တော်မူသော သူထံသို့မလှဲ့မပြန်ကောင်းကင်ဘုရားအရှင်သာရဘုရားကိုမရှာမဖွေတတ်ထိုကြောင့်သာရဘုရားသည်ဣတရေလအမျိုးမှဥကောင်းနှင့်အမိကို၎င်းစွန်ပလွန်လက်နှင့်ဂိုင်းပင်ကို၎င်းတနေ့ချင်းတွင် ခုတ်ဖြတ်တော်မူလိမ့်မည် ။ဦးခေါင်းကားအသက်ကြီးသူနှင့်အသရေရှိသူတည်း။အမြီးကားမုသာကိုဟောပြောသောပရောဖက်တည်း။ဤလူမျိုးကိုလမ်းပြသောသူတို့သည်လမ်းလွဲစေခြင်းငှါပြကြ၏။လိုက်သောသူတို့သည်လည်းပျက်စီးခြင်းသို့ရောက်ကြလိမ့်မည်။ထိုကြောင့်၊ထာဝရဘုရားသည် သူတို့တွင်ရှိသော လူပျိုတို့ကို အားရတော်မမူ။မိဘမရှိသော သူငယ်နှင့် မုတ်ဆိုးမတို့ကိုသနားတော်မမူ ထိုသူအပေါင်းတို့သည်အဓမ္မပြုသောသူ၊ဆိုးညစ်သောသူဖြစ်၍မတရားသောစကားကိုပြောတတ်ကြ၏။သို့ဖြစ်၍အမျက်တော်သည်မငြိမ်း၊လက်တော်သည်ဆန့်လျက်ရှိသေး၏။18အဓမ္မသည်မီးခဲသို့လောင်တတ်၏။ဆူးပင်အမျိုးမျိုးကိုကျွမ်းစေမည်။တောအုပ်ကိုလည်းမီးရှို့သဖြင့်၊အပင်တို့သည်မီးခိုးနှင့်တကွလွင့်တတ်ကြလိမ့်မည်။ ကောင်းကင်ဘုရားအရှင်သာရဖျား၏အမျက်တော်ကြောင့်မြေသည်မိလောင်၍မြေသားတို့သည်မိမွေးဖို့ထင်းဖြစ်ကြလိမ့်မည်ညီကိုချင်းတယောက်ကိုတယောက် မနှမျောရလက်ရဘဲ၌ခုတ်ဖြတ်တော်လဲငတ်မွတ်လိမ့်မည်လက်ဝဲဘဲ၌ကိုက်စားတော်လဲမဝရအိနီချင်းအသားကို လူတိုင်းကိုက်စားရလိမ့်မည်မနာရှေအမျိုးသည်အေဖရင်မျိုးကို၎င်းအေဖရင်မျိုးသည် မနာရှေမျိုးကို၎င်းကိုက်စားကြလိမ့်မည် ထိုနှမျိုးတို့သည်ယုဒမျိုးကိုတညီတညွတ်တီရန်ပြုကြလိမ့်မည်သို့တော်လည်းအမျက်တော်သည်မငြိမ်လက်တော်သည်ဆန့်လျက်ရှိသေး၏